ကပိပါဠိစစခြင်းတော့ဒွေမေဘိက္ခဝေအန္တာအဲ့လိုတွေးလိုက်မယ်နော်ဒွေမေဆိုတော့ပါဠိစပ်ပြီးတော့ရေးထားမို့လို့ပုဂ္ဂိုလ်ခွဲလိုက်ရင်ဒွေဣမေပေါ့ဒွေဣမေအန္တာအဲ့လိုခွဲရတယ်ပေါ့ဒွေမေဘိက္ခဝေအန္တာပပစီတေနနသေဝိတပါအဲ့တော့ဒွေမေကဒွေဣမေ ဣမေဆိုတော့ဤပါပဲတွေဣမေအန္တာဆိုတာအဖြောင့်ဆိုရင်တော့ဣမေတွေအန္တာဤစွန်တရားနှစ်ပါးတို့ကို ပပ္ပစီဒေနာတဲ့ပပ္ပစီတဆိုတာဆိုတော့ဝိနည်းမှာတော့ပပ္ပစီတဆိုတာရှင်ဟန်းလို့အသိများပါတယ်အဓိပ္ပာယ်ကတော့တန္တရာဝိဒုက္ခမလွတ်မြောက်ဖို့ရည်မှန်းသူလို့ပြောတာရှင်ဟန်းနေရာစပြီးတော့ဝိတ္တရာတန္တရာဝိတ္တဒုက္ခတော့ မောစနာထာယဆိုတဲ့အတိုင်းတန်တရာဝတ္တကမှလွတ်မြောက်ရန်လို့ရည်မှန်းတဲ့ပုဂ္ဂိုလ်ကို ပပဇိတလို့ခေါ်တာပါသောတာမှာဆိုရင်တော့ပပဇိတဆိုတဲ့ပုဂ္ဂိုလ်ကရှင်ယဟန်မပါဘူးတန်တရာဝတ္တကမှလွတ်မြောက်ဖို့ရည်မှန်းသူတိုင်းဟာပပဇိတဒါကြောင့်ဒီနေ့ဒီယောဂီပုဂ္ဂိုလ်ကြီးလည်းပဲဒီအချိန်မှာတော့ပါလဲဆိုရင်ပပဇိတတဲ့ရှေးဘခုတ်ကိုဆရာတော်ကြီးများအနေကပပဇိတင်နာဘဝဝတ်ပေါင်းအလွတ်ရှောင်၍ ကျွတ်အောင်ရည်မှန်ထွက်ရလမ်းကိုရှာမေးသောသူသည်လို့ပေးတယ်။ယဟန်သည်ရှင်သည်လို့မပေးဘူး။အဲ့ဒီပုဂ္ဂိုလ်ဒီအိမေတွေဤနှစ်ပါးတဲ့။ဤနှစ်ပါးဆိုတာဘာတော့အန္တာအိမေတွေအန္တာဤအစွန်းတရားနှစ်ပါးတို့ကိုနသေဝိတ္တပါမမိဝဲအကုန်တဲ့။နော်။ဒွေဝေဖေအန္တာဆိုတော့ဒွေမေဘိက္ခွေဆိုတော့ ခေါ်လိုက်တာပဲဘိက္ခူယဟန်တို့အဲမနေ့ကပြောခဲ့ပြီးပိစဝိကင်ငါတို့ကအဲ့ဒီအချိန်မှာတာနာတွင်ယဟန်တွေမဖြစ်ကြသေးပေမဲ့စပြီးတော့တောထွက်လာပြီးတော့ဝိရတွေကဒီသိတ္တဟာဧကံဖျားဖြစ်မယ်အဲ့ဒီဖျားဖြစ်တဲ့အခါငါတို့ကတပြည့်ဖြစ်နေသူတရားတန်ကျင့်သုံးမယ်ဆိုပြီးတော့ရည်မှန်းပြီးတော့ဝိခရာမို့လို့ဖျားကိုရည်မှန်းပြီးတော့ဝိတ္တပုဂ္ဂိုလ်တွေလို့ပဲ သူတို့ကိုတတ်မှတ်ပြီးတော့ဘုရားလည်းဒီနေရာမှာဘိက္ခုရေဘိက္ခုတို့လို့အဲ့လိုခေါ်ပါတယ်အဲဘိက္ခုပုတ်ရမူရင်းကလည်းပပ္ပစိတနဲ့တော့သိမထူပါဘူးတန်ត្រာဘေးကိုရှုတတ်သောပုဂ္ဂိုလ်များလို့ပဲအဲ့လိုပြောတာပါပဲအဲ့လိုဆိုရင်တော့ဒီယောဂီပုဂ္ဂိုလ်တွေလည်းတကယ်ကိုတန်ត្រာဘေးကိုတကယ်မြင်ပြီဆိုရင်တော့ဘိက္ခုတို့လို့ပြောလို့ရပါတယ်နော်အဲ့တော့ဘိက္ခုရေလို့တွဲတဲ့ပြောတဲ့အတွက်ကြောင့်ယဟန်နေရှင်ယဟန်နေတာညီမနာမဟုတ်ဘူးတန်ត្រာဘေး တန်ត្រာကိုဘေးဒုက္ခလို့မြင်တတ်ရှုတတ်တယ်မြင်ဖို့ရှုဖို့ရည်မှန်းချက်ရှိတယ်ဆိုရင်အဲ့ဒီပုံကိုယ်တွေအကုန်လုံးဘိက္ခုတွေပါနော်ဘိက္ခွေတန်ត្រာဘေးကို ရှုတတ်တဲ့ပုံကိုယ်တို့ပပ္ပစိတေနာတန်ត្រာဝဒုက္ခမှလွတ်မြောက်လိုတဲ့ပုံကိုယ်သည်ဣမေတွေအန္တာဤအစွန်းတရားနှစ်ပါးတို့ကိုနတ်ဒေဝိတပါမမိဝဲအကုန်မမိဝဲဆိုတာမိဝဲတယ်ဆိုတာရှေးပောရဏစကားပါပဲအဲ ကိုယ့်ရဲ့အတွင်းထဲကိုတက်ရအောင်လှုပ်တာကိုမိဝဲတာပေါ့ရှိရတော့သုံးတယ်ထမင်းလေးသုံးဆောင်မိဝဲရပါရလားလူမှမေးရင်လည်းဆေးဝါးလေးများတော့မိဝဲရပါရလားအလူမှထမင်းသားခေါ်တယ်ဆိုရင်လည်းဒီဘက်ကပုံကောများထမင်းသုံးဆောင်မိဝဲရကြွပါခင်ဗျာတို့လို့ပြောပါတယ်နော်အဲ့ဒီမိဝဲဆိုတဲ့စကားလုံးကိုဦးဇင်းမင်္ဂလာတရားဟောတော့လည်းပြောပြပါတယ်အသေဝနာစဘာရဏအဲဒီအသေဝနာဆိုတဲ့ပုဂ္ဂိုလ် လူတွေတော်တော်များမပေါင်းရလို့နှုတ်ကြိုးတာမပေါင်းရမဟုတ်ဘူးမမီဝဲရနော်မင်္ဂလာကဗျာရေးတဲ့ဆရာကြီးဥထုမြင့်ကတကယ်စတတ်ပိတပုဂ္ဂိုလ်ပါသူကအဲ့ဒီအတေဝနာရဲ့အဓိပ္ပာယ်ဟာသူပြောတာအမှန်ပဲလူမိုက်ဆိုရင်ရှောင်းသွေးလွှဲလွေလို့မမိဝဲနဲ့လို့ပြောတာအဲ့တော့မမိမိဝဲသောအားဖြင့်မပေါင်းအောင်မှာလူလူချင်းမပြောမဆိုအောင်မှာမဟုတ်ဘူးဒါအသက်ကိုအရေးကြီးပါတယ် အရာထဲမှာအဲ့ဒီလူမိုက်မို့လို့မပေါင်းရဘူးဆိုလို့ရှိရင်ကိုယ့်ရင်ကလူရတောင်အချင်းချင်းတိတ်စကားပြောဖို့တိတ်ကောင်းမှာမဟုတ်ဘူးနော်ကျန်တဲ့အရာထဲမှာဆိုပိုဆိုးတာပေါ့လူမိုက်ကိုမပေါင်းတဲ့အမှုကဗမာပြည်မှာတော်တော်ကြီးပါတယ်မလုံနဲ့မမီဝဲရအောင်ဆိုတာသူ့ရဲ့အမှုအကျင့်တွေကိုယ်ထဲကိုမရောက်စင်နဲ့ရအောင်အတုမယူကြနဲ့အဲ့လိုပြောတာပါနော် အခုတော့ပဲမမိဝဲနဲ့ဆိုတာအဲ့ဒီလိုပုံကိုယ်တွေအဲ့လိုအချင်းချင်းတဲ့ပုံကိုယ်တွေကိုမခေါ်နဲ့မပြောနဲ့လို့ဘုရားကပြောတာမဟုတ်ပါဘူးသူတို့ရဲ့အမှုအကျင့်နေကိုယ်စီမရောက်နဲ့ပေါ့သူတို့ကိုသူတို့နောက်အတုမလိုက်နဲ့လို့ဆိုတာပါပဲနော်ဒွေမေဘိခွေအန္တာပပစိတိနာနတဝိတ္တပါသိနော်ကတမေတွေဘယ်စွန်တရားနှစ်ပါးလဲဆိုတော့ယောဇယံကာမေတုကာမတုခံလိကာနုယောဂောတဲ့ ကာမေတုကာမဆိုတဲ့ပါဠိစကားတခါကပါဠိပြဗမာရိနာထဲမှာခက်ကြမ်းကြမ်းလို့ထင်တာမဟုတ်ဘူးကာမဆိုတာအာယုံ၅ပါးကိုပြောတာနော်လူတွေကြိုက်နှစ်သက်တတ်တဲ့အရာကိုကာမလို့ခေါ်ပါတယ်အဲ့ဒီကြိုက်နှစ်သက်တတ်တဲ့အရာကလည်းအလုံးပေါင်းမှာ၅မျိုးပဲရှိတယ်အဲ့ဒါဘာလဲဆိုရင်အာယုံ၅ပါးပဲအဲ့တော့ဒီဘုံကြီးကိုကာမဘုံလို့ခေါ်တယ်လူဘုံပေါ့နော် ဘာလို့ခေါ်ဆိုတော့အဲ့ဒီအာယုံ၅ပါးကိုသုံးဆောင်အသုံးဆွဲပြီးတော့မှရှင်တန်ခွင့်ရှိတဲ့ဘုံနားလားအဲ့တော့အာယုံ၅ပါးသုံးဆွဲဖို့လည်းပဲဥစ္စရောတဏ္ဍာမှာအကောင်းတော့တတ်စမိတာပါတယ်ငွေရပါ မျက်စိရဲ့နားရဲ့နှာခေါင်းရဲ့ရှားရဲ့ကိုယ်ရဲ့မျက်စိဆိုတာအဆင့်ကိုကြည့်ဖို့ပဲနားကအတန်နားထောင်ဖို့နှာခေါင်းကအနံ့ကိုရှူဖို့နော် ရှာကအရသာကိုစားဖို့ကိုကအတွေ့အထိတွေကိုတွေ့ထိဖို့အဲ့ဒီအာယုံ၅ပါးသုံးဆွဲရတဲ့ဘုံအဲ့တော့အဲ့ဒီအာယုံ၅ပါးဒီပင်နဲ့ဒီဘုံသားတွေလူဘောဖြစ်ဖြစ်တိတ်ဆံပဲဖြစ်ဖြစ်ကြိုက်တယ်အဲ့လိုကြိုက်နှစ်သက်တဲ့ကြောင့်သူတို့ကာမလို့ပြောတယ်မြန်မာလူကတော့ကြိုက်နှစ်သက်စရာကိုပြောတာပါပဲเนาะအဲ့တော့ကြိုက်နှစ်သက်စရာကာမေအဲ့ကြိုက်နှစ်သက်စရာအာယုန်တွေကိုကာမဒုက္ခံလိကာ ကာမဒုက္ခလို့အန္လိကဆိုတက်မဲ့တဲ့စိတ်လို့ပြောတာအန္လိကကာမဒုက္ခလိကကိုတပုတ်ရှင်းခွဲမှာဆိုကာမဒုက္ခအန္လိကကာမဆိုတာအဲ့ဒီအာယုံ၅ပါးကိုဒီပင်လင်ဒုက္ခချမ်းသာတယ်အဲ့ဒီအာယုံ၅ပါးချမ်းသာကိုအန္လိကတက်မဲ့တဲ့စိတ်နဲ့တက်မဲ့တဲ့စိတ်ဆိုတာဖျားမဲ့တရားမဲ့ကိုငန်းငတ်တဲ့ဖြစ်တဲ့စိတ်နဲ့လို့ပြောတာနော် အနုရောကောအဲ့လိုခံစားနိုင်ဖို့ကြိုးစားအထောက်နေတယ်ဆိုရင်လည်းပဲအဲ့ဒါအစွန်းတစ်ခုပဲအဲ့ဒါအာယု၅ပါးကာမဂုဏ်တရားနောက်အန္တိကကန့်ကြည့်တဲ့စိတ်နဲ့ခံစားတာဖြစ်လို့ကာမဒုက္ခန္တိကနိယောကအဲ့ဒီပါဠိထဲမှာနော်ကာမဒုက္ခန္တိကနိယောကအစွန်းအဲ့လိုခေါ်ပါတယ်ဒါဟာမနေ့ကပြောခဲ့တဲ့ ထဲမှာဆိုရင်တိထတဘုရားလောင်းတော်ရဲ့ကပိလဝတ်အတွေ့အကြုံရကြုံရတာပေါ့သူကပိလဝတ်ကမထွက်ခင်ဒီသူ့ပတ်ဝန်းကျင်လောကကြီးဟာအဲ့ဒီအာယုံ၅ပါးကာမဂုဏ်တရားရရှိဖို့နဲ့ပတ်သက်လို့ရှိရင်တတ်ဖို့ညှပ်ဖျက်ဖို့ညှင်းဆဲဖို့ဝင်မလေးဘူးလူကိုလူလို့ကိုစေမသိဘူးကိုယ့်ကိုယ်ကလွှဲရင်အကုန်လုံးတတ်စရာကြီးလို့သဘောထားတာအဲ့ဒါဘုရားရဲ့ပတ်ဝန်းကျင်မှာအဲ့ဒါက နှစ်ခုသလုံးတင်ရှားရှိတယ်ဒီဘိကထဲမှာသူတော်ကောင်းကြီးတွေနောက်တော့ဖြစ်သွားတယ်သို့မဟုတ်ဘုရားနဲ့ယဉ်နေတဲ့ပုံကိုယ်တွေလို့ခေါ်တဲ့ဗိမိသာရတို့ကောသလတို့ဆိုတဲ့ဘယင်တွေကစအဲ့ဒီတိုင်းပဲเนาะအဲကောသလဆိုတာသူ့နာမည်ကအပြည့်စုံကပတေနတိကောသလပရတေနစီပေါ့ပရတေနစီဆိုတာတစ်ဖက်ရန်သူကိုအမြဲတမ်းနိုင်တယ်ဆိုတာအချိန်မရတတ်ပြနိုင်လောက်အောင်အင်အားရှိတဲ့စစ်အင်အားကြီးနိုင်ငံလားဗိမိသာရမင်းကလည်းဒီဒီတိုင်းပါပဲ သစ်မီရောဆိုတာစစ်အင်အားတောင်းတဲ့နိုင်ငံအဲ့မစ္စမဒေသအဲ့ဒီတဝိုက်မှာစစ်အင်အားအကြီးမားဆုံးဘုရင်တစ်ခုကဗေမိသာရနဲ့ကောသလနိုင်ငံအပြည့်ဆိုရင်ရာဇဂိုနဲ့တာဝတိပေါ့နော်အဲ့ဒီနိုင်ငံကြီးတွေကဖះအမတန်ဆက်ဆုပ်တဲ့နိုင်ငံကြီးတွေဖြစ်နေနောက်ဆုံးမှာစီးရင်ဝင်သွားပါတယ်ဘာဖြစ်လို့ဆိုတော့ကာမတုခကိုရဖို့နဲ့ပတ်သက်လို့ရှိရင်ဟိုနဘေးတစိမ့်မဆိုထားနဲ့ ဖအေးတောင်မရှောင်အောင်တတ်တဲ့နိုင်ငံကြီးတွေဖြစ်သွားတယ်ရာဇဂျိုကလည်းပဲအဇရတကဗိမိတရကိုတတ်တာပဲတာဝတိမှာကြည့်မယ်ဆိုရင်လည်းပဲဝိတတုပကသူ့အဖေကောသရမင်းကြီးကိုတတ်တာပဲအဲအဲ့ဒီလိုအာယုံ၅ပါးရဖို့ ਨੇ ပတ်သိဘာမှတရားမရှိဘူးမိဘလည်းမရှိဘူးဆိုတော့ခံစားမှုမျိုးဟာကာမတုခံတိကညောကဖြစ်တယ်အဲဒါကြောင့် ယောဇာကာမေတုကာမတုက္ကဏိကနိရောဂောတဲ့အဲ့ဒီကာမအာယုန်တွေရလို့မှုတက်တက်ပဲနဲ့အဲ့ဒီအတွက်သာရှားဖေးဖို့ကြိုးစားရှားဖေးပြီးတော့ခံစားနေတာလည်းပဲအစွန်းရောက်တယ်အစွန်းတစ်ဖက်တယ်နော်အဲ့ဒီအစွန်းရဲ့ဆိုးကျိုးတွေကိုဘုရားရှေ့မှာပြောတယ်ဟီနောဟီနာဆိုတာယုံညံ့တယ်လို့ပြောတာဟီနောပါလို့ဆိုရင်ယုံညံ့တယ်ဒါသိပြောစရာမလိုဘူး အတိမဲ့အာယုံခံစားတယ်ဆိုတာခွေရောနွားရောအိမ်သားတွေကလောက်ကအစအကုန်လုံးခံစားတာပဲဒါတော့သူတို့လည်းအတိမဲ့သလိုကိုကလည်းအဲ့ဒီအဲ့ဒီတိုင်ပဲအတိမဲ့ခံစားတယ်ဆိုရင်တိရစ္ဆာန်တွေနဲ့ဘာမှမချားတော့ဘူးအဲ့တော့တိရစ္ဆာန်အဆင့်ကို ရောက်သွားစီတယ်အဲ့ဒါအန္တိကဆိုတာအာယုံခံစားဖို့ကလွယ်ဖို့တခြားဘာမှ မစင်စားတဲ့အတိမဲ့ခံစားမှုလို့ပြောလို့ရပါတယ်နော်ဟိနောယုံညံ့နေကံမော ရွာသူရွာသားတို့ရဲ့အလေးထားဖြစ်တယ်လို့သုံးတယ်တနည်းအားဖြင့်ဂံမောရိုင်းဆိုင်တယ်လို့လည်းသုံးပါတယ်နော်ရွာသူရွာသားတို့ရဲ့အလေးထားလေးထားဆိုတာခုနလိုပဲပစ္စည်းဥစ္စာရဖို့ကလွယ်ဝေးနော်တရားဓမ္မနဲ့ဘယ်လိုမှမပတ်သက်တဲ့ရွာသားတတ်တတ်အသိမျိုးလို့ပြောတာအခုဒကာကြီးတွေဒကာမကြီးတွေအကုန်လုံးဟာရွာထဲမှာနေပေမဲ့ပစ္စည်းရပြီးရောဘယ်သူတည်တည်ငတေမှာဆိုတာမဟုတ်ဘူး ကိုယ်မှာဘုရားနဲ့တရားနဲ့အဲအဲ့ဒီဘုရားနဲ့တရားနဲ့ဆိုရအသိရှိလို့ရှိရင်ဒီမှာကမ္မအကျဉ်းစားအရင်စားတယ်မပါဘူးဟိနာတယ်လည်းမပါဘူးเนาะအဲ့လိုရာဇရာသားတက်တက်အဲတရားမဲ့တရားမဲ့ခံစားတဲ့အလုပ်ကြီးလည်းဖြစ်တယ်ဘောတုဇဏီကောတဲ့အရေးအတွက်ဆိုလို့ရှိရင်တော့စီးပွားဥစ္စာရှာတဲ့လူချင်းမယ် ဖះနဲ့တရားနဲ့တနည်းအားဖြင့်တရားလက်မလွတ်ပဲရှာတဲ့ပုံကိုနဲ့တရားလက်လွတ်ရှာတဲ့ပုံကိုဆိုရင်ဘုရားဘုရားများတော့ဆိုတော့ပေါ်ထုတ်စနိကောဆိုတာတရားမဲ့ရှာတဲ့လူ အများကြီးပဲဘုရားလက်ထက်ကလည်းလူများစုကြီးကတရားမဲ့ရှာတာပဲဒီခေတ်မှာရောအဲတရားမဲ့တရားမဲ့ရှာတာလို့တရားမဲ့အရှာခံရတာတော့မသိဘူးပေါ့ဗျာမတရားတာတော့အမှန်ပဲเนาะပေါ်ထုတ်စနိကောအန္တရိယောတဲ့ အရိယာအရိယာဆိုတဲ့ပုတ်ရဲ့ပါဠိကမူလကမြင့်မြတ်သောလို့အဓိပ္ပာယ်ရပါတယ်မြင့်မြတ်သောပုဂ္ဂိုလ်တွေကိုအရိယာပုဂ္ဂိုလ်လို့ခေါ်တာအနရိယောဆိုတာအရိယာတို့ပုဂ္ဂိုလ်တို့ရဲ့အလုံးမဟုတ်ဘူးတနည်းအားဖြင့်မြင့်မြတ်တဲ့အလုံးမဟုတ်ဘူးတဲ့ဘာဖြစ်လို့ဆိုတော့အနတ္ထတန်ဟိတောလိုချင်တဲ့အကျိုးကို မဖြစ်စေနိုင်ဘူးလိုချင်တဲ့အကျိုးကိုမဖြစ်စေနိုင်ဘူးဆိုတာဘာပြောတာဆိုတော့ဥစ္စံတို့ဒါ လူပုံရောက်တဲ့လူသားတွေဖို့ဆိုတော့တိရစ္ဆာန်တွေတဲ့အများကြီးတာတယ်သူ့မှာအကောင်အဆိုးခွဲခြားနိုင်တယ်စင်းရဲနဲ့ချမ်းသာကိုလည်းခွဲခြားနိုင်တဲ့ခါကျတော့လူတိုင်းလူတိုင်းဟာဘာကိုလိုချင်လဲချမ်းသာနဲ့စင်းရဲဘာကိုလိုချင်လဲလို့မေးရင်အလုံးကရှင်းရှင်းလေးပဲသိစဉ်းစားစရာမလိုဘူးချမ်းသာကိုလိုချင်ကြတာပဲဘယ်လှုပ်လှုပ်တဲ့လူပဲဖြစ်ဖြစ်တကယ်တော့ရည်မှန်းချက်ကချမ်းသာကိုလိုချင်လို့လှုပ်တာပဲဒါပေမဲ့အခုနောက်လည်းပဲနီလမ်းမမှန်ရင် ကိုလိုချင်တဲ့ချမ်းသာကိုမရနိုင်ဘူး။ဒါကြောင့်နတ္ထတန်ဤတော့ချမ်းသာကိုမရနိုင်ဘူး။အဲ့ဒီအစွန်လဲတစ်ခုဖြစ်တယ်။နော်။နောက်တစ်ခုကယောဇာယံအတ္တကိလမထာနုယောကောအတ္တလို့သတ်မှတ်တာအမှားတော့ဒီခန္ဓာကိုယ်ကြီးပဲခန္ဓာကိုယ်ကြီးကိုဒုက္ခဒုက္ခဆိုတာဖရာမပွင့်ခင်ဒီမစ္စမဒေတာမှာတော့ဒီဟာကြီးအကုန်လုံးဟာမနေ့ကပြောခဲ့ပြီပြမဖန်ဆင်းတတ်တယ် အတ္တရဲ့ကိုယ်ဘဝတနည်းအားဖြင့်အတ္တရဲ့တဏှာအိမ်ကြီးမို့လို့ခန္ဓာကိုယ်ကြီးကိုအတ္တဘောလို့လည်းခေါ်တာပါပဲเนาะအတ္တဘာဝအတူတူပါပဲเนาะအတ္တရဲ့နေရာဆိုတဲ့ဒီခန္ဓာကိုယ်ကြီးကိုခေါ်တာပါပဲပြောစမ်းအတ္တကိလမထာအဲ့ဒီခန္ဓာကိုယ်ကြီးကိုကိလမထာပင်ပန်းအောင်အနုရောကောအထုတ်တာခန္ဓာကိုယ်ပင်မအောင်အထုတ်ခြင်းအဲ့ဒါလည်းအစွန်းရောက်တာပဲ ခန္ဓာကိုယ်ဆိုတာအထူးအဖြင့်တော့အပြင်က body ကိုယ်လုံးကြီးကိုပြောတာပါနော်အဲ့ဒါကြီးကိုဘာလို့ပင်မအောင်လုပ်တယ်ဆိုတော့ခန္ဓာကိုယ်ကြီးကအလုံးသိတယ်ကာမဝသရဘုံသားဆိုတာဘယ်လိုလုပ်ပြီးမှရှင်းတတ်နိုင်တာတော့ဆိုရင်ခုနကာမလို့ဆိုတဲ့အာယုံ၅ပါးလိုအပ်တဲ့အထောက်ကူရရတယ်မျက်စိအတွက်လည်းအစင်းအထောက်ကူရှိမှနားအတွက်လည်းအတန်အထောက်ကူရှိမှပဲเนาะ အာယုခံစားဖို့တတ်တယ်မူတာမန်အားဖြင့်ကိုအစင်းအထောက်ပံ့မရှိဘူးဆိုလို့ရှိရင်အန္တရာယ်ကင်းအောင်ကျွန်တော်လမ်းကူးလို့မရနိုင်ဘူးအတန်အထောက်ပံ့မရဘူးဆိုလို့ရှိရင်ကတ်တိုက်နိုင်တယ်ဒါရှင်းဆုံးပဲเนาะအဲ့တော့အစင်းအထောက်ပံ့လည်းလိုအပ်တယ်လို့ရမှာအတန်အထောက်ပံ့လည်းလိုအပ်တယ်လို့ရမှာပဲအနံ့အထောက်ပံ့ကောအနံ့အထောက်ပံ့မရဘူးဆိုဟင်းအတိုးနဲ့အကောင်းမှမခွဲကြနိုင်ဘူးဆိုကျမရေးရရှင်းတမ်းလို့မရဘူးအဲ့တော့အနံ့အထောက်ပံ့လည်းလိုအပ်တယ်လို့ရမှာရတာဆိုတာတော့ ဒါသူပြောစရာမလိုဘူးအစားအသောက်မရှိမဖြစ်ပဲတပ်ပေတတ္တာ အာရတိတိကတရဝါဆိုတာအစာအထောက်ပံ့တယ်မှာဆိုတာဘုရားဟောထားတာเนาะအရသာပြီးရင်အတွေ့အထိဖုဒ္ဓဘာယောဒါလည်းကြုံမှသိမယ်ကြည်လိုက်ရင်လည်းသိမယ်เนาะကြမ်းခင်းသွားလို့ရှင်းတော့နဲ့ကြမ်းနဲ့ထိတာမသိတော့ဘူးဆိုရင်ခရုတ်တိုက်မှလည်းမသိတော့ဘူးဆိုရင်ပေါက်ပြဲကုန်ပါပဲဒါလည်းအတော်အတော်အန္တရာယ်ကြီးပါတယ်အဲ့ဒါကမ္မဝဆရဘုံသားဆိုတာ အဲ့ဒီကာမလို့ခေါ်တယ်အဲ့ဒီအာယု၅ပါးအထောက်ပံ့ကိုလိုအပ်တယ်လို့ရမှာရှင်တန်နိုင်တဲ့ဘုံသားဒါခန္ဓာကိုယ်ကိုချမ်းသာအောင်ပြုမယ်ဆိုရင်အဲ့ဒီအာယု၅ပါးအထောက်ပံ့ရှိကိုရှိရမယ်အဲ့တော့ခန္ဓာကိုယ်ပင်မအောင်ညှင်းဆဲတယ်ဆိုတာဘာလဲဆိုရင်အဲ့ဒီအာယု၅ပါးအထောက်ပံ့တွေကိုဖြတ်တော့ပြတယ်အဖြတ်တော့တဲ့အကျင့်အဲ့တော့ဘုရားမပွင့်ခင်တည်းကဘုရားနဲ့ခေပြန်ခိုင်းဆရာကြီးတွေထဲမှာအဲ့ဒီအလုပ်ကိုအတိကလုပ်တာမဟာဝီရလို့ခေါ်တယ် သူကသူအကုသိုလ်တွေကိုအပြတ်နှိမ်နှင်းထားပြီးဖြစ်တဲ့အတွက်လောကထဲမှာအောင်မြင်သူဆိုတဲ့သရွယ်နဲ့ဇိနလို့သုံးပါတယ်အခုအထိလည်းရှိတယ်ဂျိမ်းဆိုတာဒါကြောင့်ဒီမြတ်စွာဘုရားဒီဘုရားဖြစ်နေပြီးတော့တတ္တတတဟဆန်တော်မူပြီးတော့ပထမဆုံးဒီဓမ္မစကြာတရားဟောမှုလမ်းမယ်သွားတဲ့အခါမှာဥပကဆိုတဲ့တက္ကသိုလ်ကြီးနဲ့တွေ့တာ ਨੇ ဥပက ဖះကိုတွေ့တော့သူကတော်တော်လေးစားသွားတယ်ဘာဖြစ်လို့ဆိုအိန္ဒြေကြည့်လိုက်လို့ရှိရင်တော့ဒီပုဂ္ဂိုလ်ကသူတော်ကောင်းမဟုတ်ဘူးလို့ဘယ်လိုမှပြောလို့မရဘူးမလေးမကန့်လုပ်ဖို့လည်းဘယ်လိုမှမဖြစ်နိုင်ဘူးဖះရဲ့ပင်ကိုခန္ဓာအရာအမောင်းအရာပဲကြည့်ကြည့်အိန္ဒြေတမ္ပတ္တိယမျက်စိနာနာတကောလုံးဘယ်ဘက်ကကြည့်ကြည့်မလေးမကန့်လုပ်လို့မရတော့အဲ့ဒီကဘာသာရေးသမားတွေကခုခေတ်လိုပါပဲ ဘောမတင်မတင်တော့ပခေါင်းချင်းပြည်တိုက်ရှင်တိုက်တာဒါပဲဥပကတော့ဖះကြတော့မြင်လိုက်တယ်နဲ့သူအဲ့လိုမလေးမခမလို့ရဲဘူးလေးစားတယ်လေးစားလို့တော့သူကနည်းနည်းတော့ဆက်စုသေးတယ်အဲတင့်ကြီးရတော့အတော်တရားရှိမဲ့ရုပ်ပဲသင်ကဘသူ့ကိုရည်မှန်းပြီးတော့ရဟန်းပြူတာလဲလို့မေးတယ်ခါကျတော့ငါဘသူ့မှာရည်မှန်းပြူတာမဟုတ်ဘူးငါငါကိုယ်တိုင်တရားအသည့်ကိုရလာတာငါဟာအကုန်လုံးကိုအောင်ပြီ အကောင်ကိုအောင်ပြီပေါ့အနန္တစိနာလို့ခေါ်တာလေအနန္တအလုံးကိုအောင်ပြီဘယ်လောက်သာအောင်တယ်ဘယ်လောက်တော့ကြံသေးတယ်လို့ပန်းချာတတ်မှတ်လို့မရနိုင်အောင်ကိုအောင်မြင်တော့အနန္တစိနာအဲ့ဒီစကားလုံးကိုဘုရားကလည်းရွေးသုံးလိုက်တယ်ကြည့်တဲ့ခါနဲ့ဘုရားကလည်းသူကဥရဝလံတော်ထဲမှာ6နှစ်လောက်အတွေ့အကြုံရဒီဂိုင်းဝင်အသီးသီးတွေရဲ့တပည့်တွေတကယ်ကျင့်တဲ့ဂိုင်းဝင်တွေပေါ့သူသိတယ်ဒီဥပကကိုကြည့်လိုက်ရုံနဲ့သူကဂျင်းဝါဒီမှန်းသိတယ် ခြင်းကသူ့ကိုယ်သူအနန္တဇိနာလို့အဲ့လိုကြွကြော်ထားဆိုအနန္တဇိနာရဲ့တပည့်မှန်းစီလို့ဘုရားကလည်းသူအနန္တဇိနာငါအကုန်လုံးကိုအောင်ပြီးပြီဆိုတော့ဟိုကလည်းသိကြအောင်မေးသေးတယ်ဘာလို့ဆိုတော့ငါဆရာကြီးကလည်းအနန္တဇိနာခေါ်တာကြည်ရတာကတော့ငါဆရာကြီးတော့မတူဘူး तू ကနည်းနည်းပါးပါးပို့ပြီးတော့တီတီနီကြီးကြီးလင်းရှိတယ်ဆိုတော့မင်းတကယ်အနန္တဇိနာဆိုတော့ तू အကုန်လုံးအောင်ပြီငါဟာဆရာလည်းမရှိဘူးအဲ့တော့ငါမှကိလေသာအကုန်လုံးလည်း ကင်းရှင်းတယ်ဆိုပြီးတော့ပြောရတဲ့ခါကျတော့အဲ့ဒီမှာဒီအစွဲတစ်ခုအခံရှိတာအခုမိုးကုတ်ရိတ်တာမိုးကုတ်ယောဂီတွေကိုလည်းပြောပါမယ်ဥစဉ်ဒီမဟာစီယောဂီတွေကိုလည်းပြောပါမယ်ငါဟာမိုးကုတ်ယောဂီဖြစ်တယ်ငါဟာမဟာစီယောဂီဖြစ်တယ်ဆိုတော့ level ကတော့ဥပါဒံအသက်ကထာဖြစ်တဲ့အတွက်အဲ့လိုတော့မထားပါနဲ့ဖရာတရားကိုကျင့်ပါအဲ့ဒီဥပကကသူဟာမဟာဝီရရဲ့တပည့်ဖြစ်တယ်ဆိုတော့ အဲ့ဒီ level ကိုမဖြုတ်နိုင်ဘူးမဖြုတ်နိုင်တဲ့တော့ဖះနဲ့သူအစဆုံးတွေ့တာသူ့မျက်စိထဲမှာဒီပုဂ္ဂိုလ်ဟာတရားရှိတော့တယ်လို့လည်းထင်ပြီးပြီသူကငါးသားလည်းမဟာအနန္တစိဏဖြစ်တယ်လို့ဖះကလည်းပြောပြီဒါပေမဲ့ခုနချင်းဘာသာဝင်ဖြစ်တယ်ဆိုတော့ဆိုင်းဘုတ်ကြီးကမဖြုတ်နိုင်တဲ့အတွက်သူဟုတ်ပေရတဲ့อืมကြည့်ရတာတော့ဟုတ်တော့ပါရဲ့ဆိုတော့လမ်းဖယ်ပေးတယ်အဲ့လောက်ပဲအယုသေးပြုတယ်ဒါပေမဲ့ဖះက ငါနာမည်အနန္တဇိနာဆိုတော့မှတ်မိတယ်တဲ့အနန္တဇိနာဘာလို့လဲတစ်ချိန်မှာအဲ့ဒီနာမည်နဲ့သူကနောက်စာပါတော့ဘာလို့လဲအိမ်တော်ကြပြန်ပြီးတော့တာဝေကရတဲ့ခါကျတော့ဘုရားသာနာပေါ်မှာမင်းအဲ့လိုကြုံတဲ့အခါအနန္တဇိနာလို့မေ့ပြီးတော့လာခဲ့လို့ဆိုတော့နောက်ဆုံးမှာဘုရားရှိရောက်ပါတယ်ရဟန်းတွေပါတယ်ပြုအနာဂါအထိဖြစ်သွားပါတယ်ဒါပေမဲ့တကယ်တော့ပစ္စဝေကီကလည်းစောပြီးတော့လူသားတွေကဘုရားနဲ့တွေ့တာဟာဥပကပဲ ဒါပေမဲ့သူ့ level ကြီးမဖြုတ်နိုင်ဘူးငါသည်မဟာဝိရရဲ့ level ဖြစ်တယ်အဲ့တော့တခါကြီးတခါကြီးလေဒါကောင်းသောအကြံပေးခြင်းပါငါတို့သည်မိုးကုတ်ယောဂီဖြစ်သည်အဲသူတို့ကမဟာစီယောဂီဖြစ်သည်ဆိုတဲ့အဲ့ဒီဆိုင်ဘုတ်တွေဖြုတ်လိုက်ပါတရားမှန်ဖို့ပဲအရေးကြီးပါတယ်တဖြည်းဖြည်းနဲ့ကျွန်တော်ကဖះတောင်တော်တော်အားနာစရာကောင်းပြီဘာမှပြေမှာဖះကမ္မထံမရှိတော့ဘူး နော်မောဂောကမ္မထံတို့မဟာစီကမ္မထံတို့သစ်ပင်ကမ္မထံတွေရှိနေတယ်အဲ့တော့ဘုရားကဘယ်နှသွားနေရမှမသိဘူးတကယ်လို့များဗမာပြည်ငါလာလို့ရှိရင်ဘယ်ကြောင့်တရားမှန်းတော့မသိတော့ဘူးကွာငါနာမည်လည်းတရားမှမရှိဘူးနဲ့များပြောများပြောမလားပဲပြန်မလားတော့ပဲတော်သေးတယ်ညနာပူစရာမရှိဘူးဒါပါတော့အဲ့လိုဖြစ်တာနော်အဲ့ဒီခုနအစွန်းတရားဆိုတာဆိုကာမအတ္တကိလမတာနိယောကအတ္တလို့ခေါ်တဲ့ဒီခန္ဓာကိုယ်ကြီးကိုညှင်းဆဲတယ်ညှင်းဆဲတယ်ဆိုတာဘာလို့တာလဲဆိုရင် ဒီကာမသရဘုံသားဖြစ်တော့ ਨੇ ကာမလို့ခေါ်တဲ့အာယု၅ပါးအထောက်ပံ့ရှိမှ ရှင်သန်လို့ရတဲ့ဘုံမှာအဲ့ဒီအာယု၅ပါးအထောက်ပံ့မယူဘဲနဲ့ထားတာဟူသည်မှာဘာဖြစ်လဲအတ္တကိလာမိထာဒီခန္ဓာကိုယ်ကြီးကိုနှင်းစေုံတက်တက်ပဲအဲ့ဒါလည်းပဲအန္တအစွန်းရောက်တယ်တဲ့အစွန်းရောက်တယ်လို့ပဲပြောတယ်အခုနကာမတုခန္ဓိကအစွန်းတော့ကတော့ဟီနောဒီအစွန်းရောက်မှုကြီးဟာယုံညံ့တယ်လို့သုံးတယ် ဒီအတ္တကိလမထာကြတော့ဟီနောလုံးမပါဘူးကံမောရွာသူရွာသားတွေရဲ့အလုတ်လို့လည်းမပါဘူးပောထုစတိကလူများစုကြီးရဲ့အလုတ်ဆိုတဲ့ပုတ်တွေလည်းမပါဘူးဘာလို့အဲ့ဒီခေတ်ကတကယ်လွတ်တာအဲ့ဒီခေတ်ကဒီမဟုတ်ဘူးဒီနေ့ခေတ်အထိဒီလိုခန္ဓာကိုယ်ကိုပင်မအောင်အပင်မခံကျင့်နေတဲ့အလုပ်ကိုဟိနလို့သွားပြောမိပြီဆိုရင်အိန္ဒိယမှာ သေပေါက်ပဲဘာလို့ဆိုမဟာဝိရရဲ့အကျင့်ကအခုရှိရှိတယ် အခုလက်ရှိရှိလည်းပဲဗုဒ္ဓဂါယာသွားရင်အဲ့ဒီမိဂရာဟောဓမ္မစကြာတရားဟောတဲ့နေရာရဲ့အရှိဘနာမှာကတ်လို့ဂျိမ်းဖုန်းကြီးကြောင်းရှိတယ်အခုတိလည်းပဲအဝတ်မို့ဖဲနဲ့အစားလည်းမစားပဲနဲ့တကယ်မသေးုံတမယ်လေးနေပြီးတော့ခွေခွေလေးတွေဥစ္စတော်သွားတော့မှာဆို3ယောက်လောက်ရှိတာပေါ့သူတို့လို့ဆိုရင်တော့3ပါးပေါ့အခုတရှိတော့မယ်ဒါအိန္ဒိယမှာလူလေးစားဆုံးရှင်းချင်းပြောရင်ဗုဒ္ဓဘာသာတဲ့လေးစားပါတယ်သူ့ကိုဘာလို့လဲဆိုတော့ ဘုရားကလည်းတွက်ပြတယ်ပါဝိဇ္ဇမှာလူတွေကတချို့ကရူပပမာဏိကဥပရိယုတ်စင်အထူးဖြင့်တော့ဗြဟ္မဏလူမျိုးတွေဆိုတော့သူတို့မှာမာပုရတလက္ခဏာဆိုတာရှိတယ်အဲ့ဒါကိုကြည့်ပြီးတော့ကိုယ်ခွဲတာဘာတရားမှဟောဟောမဟောဟောဒီပုဂ္ဂိုလ်ကဘာလို့မာပုရတလက္ခဏာနဲ့ပြည့်စုံတယ်ဆိုလို့ရှိရင်သူတို့ကိုယ်ခွဲတာပဲဒီပစ္စမိုက်ကငါးဦးတို့ဒီဥရဝလာတော်မှာဖះအရင်ရောက်အောင်ထွက်သွားနေတယ်ဆိုတာလေအဲ့ဒီအဆင်းပဲ မွေးမွေးချင်းဒီသိထတမင်းသားလေးရဲ့အင်္ဂါရတွေကိုဖတ်လိုက်တဲ့အခါမှာ32ပါးသောယောက်ျားများတို့ရဲ့လက္ခဏာတွေအများကြီးထင်ရှားနေအလွတ်စင်ဒါဖျားဖြစ်မှာပဲအဲ့လိုသွားလိုက်တာဒါပေမဲ့ဟိုကဖျားကအစားနဲ့နဲ့ပြန်စားတာနဲ့တို့ကဘာဖြစ်သွားလဲဆိုရင်လမ်းခွဲသွားတာအဲ့ဒါဒီအိန္ဒိယဆရာတယောက်ကဗုဒ္ဓတရားရေးဆိုပြီးတော့ဖျားမှတ်တမ်းသဘောမျိုးနဲ့ ရေးထားတာလည်းရှိတယ်ဘာလို့လဲဆိုတော့ဒီဘုရားတပ်ပြတဲ့ညာကြီးကိုရပြီးတော့မတရားတရားကိုငါတွေ့ပြီး သူ9ရက်949ရက်လည်းပဲသုံးသပ်ခံစားပြီးတော့ဒီနိဗ္ဗာန်ချမ်းသာကိုကောင်းကောင်းကြီးခံစားပြီးတော့ငါကဲ့သို့ပဲဆင်းရဲခြင်းရာဒီအမတတခံစားနေအောင်ဘယ်သူ့ကိုတရားဟောရမလဲဆိုတော့ပထမဆုံးကသူစတော့ထွက်ထွက်ချင်းဆရာတင်ခဲ့တဲ့အာလာရ အန္တရာကိုမြင်တယ်အန္တရာကိုတရားဟောရင်ကောင်းမယ်ဆိုတော့အနန္ဒကတောဆောင်တွေကလျှောက်ထားတယ်အရှင်ဘုရားတရားဟောလို့တဲ့အာလာရကလွန်ခဲ့သောခုနှစ်ရက်ကဆုံးသွားပြီသူတို့ဘုရားဟာမဟာဇာနီရောခေါ်ဟာရှုံးချက်နာလိုက်လေတဲ့ခဲရကျတို့တေသွားရင်ရှုံးချက်နာလိုက်လေလို့ပြောမှာမဟုတ်ဘူးဟောဒီဘဝမှာဖြစ်တယ်ဆိုရင်လည်းပဲ ထားပါတော့ good case ဆိုရင်တော့နှစ်ပေါင်းတရာတည်းမဆောင်ရဘူးเนาะပြီးရင်လူပြန်ဖြစ်နိုင်သေးတယ်အဲ့ဒီအာလာရတော့ဆိုတာအာကိစေယနာဇံရတယ်ဆိုတာကအဲ့ရသေးသွားပြီအဲ့အရုပကုမဆိုမာကကဘာပေါင်း6000အဲ့ဒီမှာကြားနေမှာမာကဘာတော့ကတ်ဘာကကဘာပေါင်း6000ဆိုတော့အဲ့ဒီဖရားတွေဘယ်နှစုပ်ပွင့်မှန်းမသိဘူးအဲ့ဒီဖရားတွေနဲ့သူတို့နဲ့ဘယ်လိုမှဆက်သွယ်လို့မရတော့ဘူးဘာလို့အရုပဆိုတာရုပ်မရှိဘူး ကာမသရဘုံမှာဘုရားဘုံဆိုကာမဘုံသာခုနကာမဘုံသားတွေနားလေတယ်အစင်းနဲ့ကြီးညိုပွဲကိုပြမယ်အတန်နဲ့နားလေအောင်ဟောမှာဒီနှစ်ခုကိုမရရင်မရဘူးအစင်းကိုမဟုတ်ဘူးအတန်ကိုရရင်လဲတရားအသိရလို့ရတယ်အစင်းလည်းမမြင်ရဘူးအတန်လည်းမကြားရတော့ဘူးဆိုတရားရဖို့ကမရတော့ဘူးသူတို့မှာအစင်းရဖို့ကောအတန်ရဖို့ကောမရှိဘူးဘာလို့ဆိုတော့အစင်းကိုမြင်နိုင်ဖို့မျက်စိရုပ်လည်းမရှိဘူး အတန်ကိုကြားနိုင်ဖို့နားရုပ်လည်းမရှိဘူးအရုပဆိုရင်တော့ဘာရုပ်မှကိုမရှိဘူးအဲ့လိုနည်းနဲ့မဟာက6000လောက်ဆိုရင်တော့ဟာရှုံ့ကြနေလိုက်လေနော်ဒုတိယဥဒကဥဒကကတော့ယမန်နေညာပဲကွယ်လွန်သွားတာတဲ့သူကငါပုံဆိုးတယ်ဖះနဲ့ကတ်လွယ်တာလေတညလေး7နာရီစာလောက်ပဲပြီးတော့သူကနေဝတင်ညာနာတင်ညာဆိုတော့အခုကမာက6000ရဲ့တဆပိုးကြအောင်မဲ့နေရာကြီးအဲ့ဒါနဲ့ပဲ သူတို့ဆိုရင်ငါအယုံကြည်မရှိအဆိုတင်သွင်းပြီးတော့တပိတ်မှောက်သွားတယ်ပိစဝဲကိငါးဦးတို့ရှိရသွားမှာပဲဆိုပြီးတော့ဒီမိဂရာဝန်ရောက်တာဒါမိဂရာဝန်ပိစဝဲကိငါးဦးတို့ဟာတပိတ်မှောက်ចောင်းသားကြီးတွေပါပဲသူတပည့်ဟောင်းကြီးပေါ့နော်ဒါပေမဲ့နန်းတွင်းကသူ့တဲ့အသက်ဘလောက်ကြီးမလဲဆိုတော့သူမွေးဖွားတဲ့အချိန်မှာသူတို့တော့ထွက်တာအဲ့ဒီတော့သူမွေးဖွားတော့ငါဘရင်အားကိုးရတဲ့ပရောဟိတ်ကြီးဖြစ်နေတယ် တာဝန်ထမ်းဆောင်နေပြီဆိုတော့ဒီပုဂ္ဂိုလ်ရဲ့အသက်ဟာအစိတ်30ထားပါတော့30 35ဝန်းကျင်ရှိမယ်စာထဲမှာတော့ဒီပုဂ္ဂိုလ်ကြီး9ယောက်လုံးဟာလူလူကြီးတွေလို့ပြောတယ်အိမ်တော်မရှိကြဘူးတဲ့အကြီးဆုံးကွနေညာလည်းအိမ်တော်မပြုသေးဘူးတဲ့အဲ့တော့ကျန်တဲ့၄ယောက်ကကျန်တဲ့သူ့တငယ်ချင်းမိတ်ဆွေကြီးရဲ့သားတွေတငယ်ချင်းမိတ်ဆွေကြီးရဲ့သားတွေဆိုတော့သူကလည်းလူမျိုးကြီးသာဖြစ်နေတာအသက်ကတော့မငယ်ဘူး 35 40လောက်ရှိမဲ့ထင်တယ်ဟိုပုဂ္ဂိုလ်တွေလည်းမငယ်ပါဘူးเนาะအဲဖះလောင်းမွေးတဲ့နေ့ကတောထက်တသာဖះလောင်းကအခုဖះဖြစ်ရောက်ပြီဆိုတော့29နှစ်မှာတောထွက်တယ်တောထဲမှာ6နှစ်ရှိတယ်ဆိုတော့ဖះ35နှစ်ရှိပြီ35နှစ်သားနဲ့ဖះဖြစ်တယ်အဲ့တော့35နှစ်ရှိတဲ့အချိန်မှာသူတို့ကအသက်ကအနည်းဆုံး60ရဲ့အထက်မှာရှိလိမ့်မယ်ငယ်ငယ်တွေတော့မဟုတ်ဘူးပေါ့နော်အဲ့ဒီပင်စားဝက်ကြီး ငါတို့ရှိရသွားမှာပဲဆိုပြီးတော့သွားတာသွားတော့ဟိုရောက်တဲ့ခါကျတော့အခုမိဂရာဟိုမှာရှိပါတယ်ဒီဘက်ကစက္ကန်ဒီလို့ခေါ်တဲ့အခုတော့အပေါ်မှာဟိန္ဒူအစာအုပ်လေးဆောက်လို့ဟုတ်ပုံကြီးအဲ့ဒီနေရာဟာဖရာကိုပိစာဝကီတွေစမြင်တဲ့နေရာသူတို့ကတော့ကိုဟုတ်ကဓမ္မရစိတ်ဆိုတဲ့ဖရာဒီဘက်ကအခုဓမ္မစကြာဟောတဲ့အဲ့ဒီနာတဝိုက်ပါပဲအဲ့ဒါကိုမြင်လိုက်တဲ့ခါကျတော့ပိစာဝကီငါတို့က ဒါသူတို့ကယုံကြည်မရှိအစိုးတင်သွင်းပြီးတော့သပိတ်မောက်လာတာဖြစ်တာအခုတော့ကြည့်ရတော့အစားပြန်စားတာတဲ့မြတ်စွာဘုရားကတော့ပြည့်ပြည့်ဖြူဖြူနဲ့အဲထုံးစံတိုင်းပဲဒီသပိတ်မောက်သူတို့ရဲ့ထုံးစံတိုင်းပဲဟုတ်မှာဂေါရမတော့လာပြီးသွားတယ်မဲသားကြီးရတယ်ပြည့်ဖြိုးလို့သားကောင်းတောက်ကောင်းရှိနေပုံရတယ်အဲဒီဒီပဓာနာဝိပ္ပံတော်တယ်သူကဘကုတ်ကဆရာတော်ကြီးတို့ရဲ့အနေပေးမှာတော့တရားမမဲ့ တရားမဖက်အစားမဲ့၍လူပေါ့ပြက်ကြီးဖြစ်သွားပြီလူပေါ့သွမ်းကြီးပေါ့လေလာပြီးကွာတဲ့သူစကားမပြောစေဘာမှခီးဦးကျူဆိုခြင်းလည်းမပြုရဲဆိုပြီးအထင်အရှင်ချင်းညှိထားကြတာလေကြားဦးတယ်မလားဒါပဲအနန္ဒလည်းရောက်ရော သူတဲ့ငါတပိတ်ကိုလှမ်းရွေတဲ့လူကရှီရှီစေးပြည့်ဆွဲတဲ့လူနော်ရှီတော့ဖုံသွားယူတဲ့လူနဲ့အကုန်လုံးလွတ်လျှော့ကုန်တာပဲတဲ့ အဲ့လိုနည်းနဲ့ဒီဒီတရားပွဲကိုစရတာเนาะအဲ့ဒီကိစ္စကိုဦးဇင်းတို့ဒေရီယနိကေတင်တန်းမှာဆွေးနွေးပါတယ်အရင်ကသူတို့အယုံကြည်မရှိအဆိုတင်သွင်းသွားပြီးတော့အခုကျတော့သူတဲ့ငါအနည်းလဲကတယ်ရောသူတဲ့ငါသွားပြီးတော့ခီကိုကြိုးဆိုတယ်ဆိုတဲ့နေရာမှာအကြောင်းအရာနှစ်ခုဆွေးနေတယ်ဗျာကြီးကအယုံအကြည်မရှိအဆိုတင်သွင်းရခြင်းရဲအခု လာတဲ့အခါသူ့တဲ့ငါသွားကြိုကြိုဆိုခြင်းရယ်ပေါ့ဘာလို့အလုံးအယုံကြည်မရှိဆိုတင်သွင်းရခြင်းအကြောင်းဆွေးနွေးရတာသလိုဒီပုဂ္ဂိုလ်တွေကသူတို့ပရောဟိတ်ကြီးတွေသူတို့ကိုသူတို့ဧကန်တဗျာကရဏတခွန်းဆိုတခွန်းမှန်တယ်လို့ကိုအဲ့လောက်ဖေရင်တတ်တဲ့ပုဂ္ဂိုလ်ကြီးတွေဒီပုဂ္ဂိုလ်သူတို့ကိုယ်တိုင်ဒီတိတ္တထမင်းသားငယ်ကိုကြည့်ပြီးတော့မောရှဖျားဖြစ်ရမယ်မှာတော်တော်တိတိကျကျဘယ်နှစ်ရွယ်မှာဘယ်လိုနမိတ်တွေမြင်ပြီးတော့ တောထွက်လိမ့်မယ်ဒုက္ခရစီကဘလောက်ကျင့်ပြီးတော့အသက်ဘလောက်မှဖျားဖြစ်ရမယ်လို့သူတို့ပြောထားတာဒါပေမဲ့အဲ့ဒီသူတို့ပြောတဲ့အသက်ထဲရောက်နေပြီ39နှစ်ဆပါတော့နော်အဲ့ဒီတော့အစားပြန်စားလိုက်တာနဲ့ဖျားဖြစ်ဖို့မျှော်လင့်ချက်မရှိတော့ဘူးလို့အဲ့လိုသွားတယ်တဲ့သူတို့ဆိုရင်ဘေးရင်ဆရာဆိုတာသူများလာအဟောကောင်းတာသူကသူကတော့ခိုင်ခိုင်မာမာယုံကြည်တဲ့ပုံကိုယ်တွေမဟုတ်ဘူးလို့ယုံကြည်ရောမှရင် ငါတို့တရားတွက်ထားပြီးသားဒီနှစ်ကမောရှာဖျားဖြစ်ကို ဖြစ်ရမှာဆိုတော့သူတို့စောင့်မှာမစောင့်တာတော့ဖြစ်ဗေဒင်ဆရာဆိုတာသူ့ကိုသူတော့သိယုံတဲ့လူမျိုးမဟုတ်ဘူးဆိုတဲ့အကြောင်းလည်းပဲဆွေးနွေးတယ်ဒါပေမဲ့ဘဝနဲ့ဓမ္မရှင်လိုက်လို့ရှိရင်ဓမ္မကိုအလေးထားတဲ့အခါဘဝကမေ့သွားတာငါတို့ကိုယ်တိုင်ဟောခဲ့ပါပါလားဆိုတော့မေ့သွားတယ်သူ့ဓမ္မကိုမျှော်လင့်တဲ့အတိုင်းမဖြစ်လို့ပေါ့နော် အဲ့ဒီပိုင်းတစ်ပိုင်းကိုဆွေးနွေးပါတယ်အဲ့လိုပဲသုံးတတ်ပါတယ်ဘဝနဲ့ဓမ္မနှစ်ခုရှင်လိုက်တဲ့ခါကျတော့ဟိုဓမ္မအရေးကသူ့တသက်လုံးအတွက်တတန်တရာလုံးပုံအားမယ်ကိစ္စကြီးဖြစ်သွားတဲ့ခါကျတော့ဟိုသူလောကထဲကတင်ထားတဲ့ဗေဒင်ပညာဟောခဲ့တာတွေကသူ့အတွက်အရင်မပါတော့ဘူးထဲ့ဖို့မစဉ်းစားနိုင်တော့ဘူးအဲ့လိုဖြစ်တယ်နောက်တစ်ခုကဘာဖြစ်လို့အနန္တရောက်တော့မနေနိုင်မထိုင်နိုင်သူ့တက်ငါ ထကြိုရတယ်လဲဆိုတဲ့ဥစ္စာပေါ့နော်အဲတရများများကတော့ဒီပုဂ္ဂိုလ်တွေဟာနန်းတွင်းကမင်းမှုတန်းနေဖြစ်တယ်အဲတိဋ္ဌထကမင်းသားဖြစ်တော့နန်းတွင်းတွေကရုပ်သေးလေးစားရတာမို့လို့အခုလည်းပဲတကယ်တမ်းအနန္တရောက်လာတော့နန်းတွင်းတွေထုံတန်းအတိုင်းပဲမင်းသားဖြစ်တယ်ဆိုတဲ့အသည့်နဲ့မကြိုဆိုပဲမယိုဆိုပဲမနေနိုင်လို့ ထကြွရတယ်လို့သူတို့ပြောလိုက်တာနော်အဲ့လိုကထင်လားဒါကြီးတယ်မကြီးတော့အဲ့လိုအဲ့လိုထင်တာလို့မဟုတ်ဘူးအဲ့လိုမလို့ကြောက်တန်းဆိုရင်ဟိုဥရဝလာတော်တွေကခွာဖို့မခွာရဘူးခွာတောင်ခွာသွားပြီအယုံကြည်မရှိဆိုတင်သွားပြီတပိတ်ပေါက်တာတို့အရေးမအော်တမဲပဲမယုံတော့ဘူးကွာဆိုပြီးတော့ကိုထွက်သွားတာဒါပေမဲ့ခုကျတော့ဘာဖြစ်လို့ကျိုးဆိုရတယ်လဲဆိုတော့ ဆရာတော်ကြီးတွေသုံးပါလုံးမှာပဲပေါ်သေးသေးဆရာတော်မပါပါဘူးဒီဒီရီရဲ့ကိုညောင်းဆရာတော်ပြီးတော့ကမ္ဘာဗုဒ္ဓသာသနာပြုရှင်ရတ္ထဆောင်တာတပည့်ကြီးတွေအကုန်လုံးပါပါတယ်ဆရာတော်ရှင်သစ်ထိလာကလည်းပဲခုနလူရင်ကြီးတို့ရဲ့ထုံးစံဟာပြေစားမဲ့ကြီးတို့ကမိဂရာကိုအရင်ရောက်နေတာဆိုတော့သူတို့ကအင်ရှင်ဖြစ်နေပြီအဲညဆာဖျားကုမလာတာဆိုတော့ဧည့်သည်ဖြစ်တဲ့အတွက်ဘယ်လိုပဲသူမကြားခင်ကပြောနေပေမဲ့တကယ်ရောက်လာတဲ့ခါကျတော့ လူရင်ကျေးထုံးစံရာကျူဆိုတယ်ဆိုတဲ့အကြောင်းဒါလိုပြောတာပေါ့အဲ့ဒီမှာထူးထူးခြားခြားဆွေးနွေးတာကအခုတန်တွင်ကြီးနတ်မီမှာအခုလက်ရှိကြောင်းထိုင်နေဥစဉ်မြင့်မှုနာဗဒတိုင်းသားပါသူကတော့သူဆွေးနွေးမှမဆွေးနွေးတာကတော့ဒီလိုထင်ပါတယ်တဲ့ဥရဝလန်တော်ထဲမှာကဖះလောင်းကလိုက်ရှာနေတဲ့ပုဂ္ဂိုလ်တဲ့လူညင်ကမရသေးဘူးရှားနေတဲ့ပုဂ္ဂိုလ်လူရရဟာရှားနေတဲ့ပုဂ္ဂိုလ်ရဲ့မျက်နှာဟာတိတ္တပါတယ်တဲ့ အလိုမကျတဲ့မျက်နှာအလိုမပြည့်တဲ့မျက်နှာပါပဲတဲ့အခုသူတို့တွေ့လိုက်ရပြီဆိုတော့မြတ်စွာဘုရားကျတော့ရှားနေတဲ့ပုံကိုပေါ့ဘူးလေရှားတာရခဲ့ပြီရယုံနေမှာကသူတို့ကိုပေးမယ်ဆိုတဲ့ရွယ်ချက်နဲ့ပေးမှမှနဲ့တာမန်ပစ္စည်းမဟုတ်ဘူးတကယ်ကို အမတဆိုတဲ့မသေးရလက်ဆောင်ကြီးကိုပေးမှာအဲ့တော့လက်ဆောင်ကောင်းကြီးပါလာတဲ့လူရဲ့ပုံကိုရမျက်နှာဟာဘယ်လိုရှိမလဲ အဲ့ဒီမျက်နှာကိုမြင်လိုက်တဲ့လူတွေကရောအဲတာမန်အဖြစ်ကိုယ့်အိမ်မှာဟိုကဒီကဟင်းစားတနတ်စားလောက်လက်ဆောင်လေဆွဲလာတာမြင်ကိုပဲအိမ်ရှင်နေဟာဘယ်လိုနေပါသလဲပေါ့သူကတော့အဲ့လိုမြင်နေဆိုတဲ့အကြောင်းဆွေးနွေးတာပါပဲဒါဆွေးနွေးခဲ့တဲ့အကြောင်းပြောတာပါဘာမှသက်ရေးမကြည့်ပါဘူးကျိုးဆိုသည်ဖြစ်စေမကျိုးဆိုသည်ဖြစ်စေကျတို့အတွက်ကတော့ဓမ္မစကြာတရားဘုရားဟောဟောခဲ့တယ်ဒါဟာအရေးကြီးဆုံးပါပဲเนาะအဲ့တော့ဘုရားကဟောပါတယ်အဲ့လိုပဲဟို ဒီတိတ်တော်လွယ်လွယ်ကူကူတော့မဟုတ်ပါဘူးဖះဘက်ကအခုကဓမ္မကတိကတွေကလမ်းပွင့်တဲ့ကားမကောင်းလို့ပေးတာနဲလို့လို့အဲ့လိုကြားရင်ဥစ္စာငယ်လားငယ်စဉ်အတော်ပြင်းပြင်းထန်ထန်ရှုံ့ချပါတယ်မြတ်စွာဘုရားမှာတခက်တပ်ပြီဘုရားကြီးဟောဖို့သွားတာကဘလောက်ဟောဆက်ရှိယူစနာအခုကာလအတိုင်းတာနဲ့ဆိုဗုဒ္ဓဂါယာကနေပြီးတော့ဒီမြစ်ကရာကို155ကီလိုမီတာရှိတယ်အဲ့ဒီခီးကြီးပေါ့ မိုင်းတရားလောက်ပြည့်ရှင်းရှင်းသွားရတာသွားတဲ့အချိန်ကတရားလောက်ကာလမှာမိုးလေးလည်းနည်းနည်းပါးပါးရွာပုံရပါတယ်ဒါပေမဲ့ကစုံနေုံမှာနေလည်းပြန်ပူပုံရပါတယ်ဘာလို့ဆိုတော့သူဖျားသွားတဲ့လမ်းကိုခရောင်းလမ်းလို့အဲ့လိုဒီလိုသုံးတယ်ခရောင်းဆိုတာဟိုမူလဗမာစကားမဟုတ်လို့ပါဗမာစာမှာတော့ခွာရောင်းလို့ပြောတယ်ခွာဆိုတာက ကျွဲခွာရနွားခွာရတွေရှင်ထဲမှာနင်းထတဲ့ခွာရတွေရောင်းတယ်ဆိုတာကတော့6တာ6တရားထားတယ်ဆိုတာနော်ခွာရောင်းတာဆိုတာအဲ့ဒီတရဝါရှိတဲ့ရောင်းတရဝါတွေသွားထတယ်ခြီယာတွေချွတ်နေရှောက်နေတယ်ခြောက်နေတဲ့နေရာလမ်းကြီးကိုခွာရောင်းလမ်းကိုသွားတာအဲ့ဒါကြီးကိုဆက်ရှိယူဇနာကိုဒါတော်တော်ပေလို့သွားနေတာနော်ဒီသူစားတဲ့ဖွဲ့ထားတဲ့အသားနူးနူးလေးနဲ့ဆိုရင် သုတ်ပြတ်သွားနိုင်တော့တယ်ဘုရားကတော့ကြံတဲ့ပုံကိုယ်တွေတော်တော်နည်းနည်းပေပုံရတယ်အဲ့ဒါလည်းမမှုတာလည်းပါမယ်သုတ်ပြတ်သွားတာမရှိပါဘူးအဲ့တော့ပင်ပင်ပမမှာဟိုမှာကြတော့လှည့်လေကြိုးဆိုတာမတွေ့ဘူးဆိုတော့ဒီဓမ္မဂတိကတွေခုခေတ်ကဓမ္မဂတိကဆိုတရားဘောဝင်တော့ဆရာတော်ဘေးအန်ကင်းမှာရောပါရောဟုတ်တာမဟုတ်တာပါသာတော့အော်ခိုင်းတာအကုန်လုံးအော်ပြီးတော့တော်တော်ကြိုးဆိုတာဘုရားကိုအဲ့လိုကြိုးဆိုရလူလဲမရှိဘူးဟိုမှာမြင်မှသာအဲနေရာထင်းခိုင်းတာအဲ့ဒီပြီးတော့ ဖះကလည်းရောက်ဆက်ပါပဲမရရှာနေတဲ့မတရားတရားငါတွေ့ပြီတဲ့ငါရှင်ဘာညာနဲ့နှုတ်ဆက်ထားကြပါလေအဲဒီရရှိတော့မင်းတို့ငါ့ကိုလည်းငါရှင်လို့မခေါ်နဲ့ငါတမန်တမုဒ္ဒဖះဖြစ်ပြီအခုမင်းတို့ကတရားဟောမလို့လာတာဆိုတဲ့အခါကျတော့အဲ့ဒါပဲဗျာခုနကဝါဒဇွဲတစ်ခုဆိုတာမယုံဘူးသူတို့ဘာလို့ဆိုတော့သူတို့မှာအတ္တဆိုတာရှိတယ်အဲ့ဒီအတ္တကို အပြတ်အသတ်ညှင်းဆဲနိုင်မှသာလျှင်တကယ်တရားစစ်တရားမှန်ကိုရမယ်လို့ထင်ထတာအခုညှင်းဆဲတဲ့လမ်းစဉ်ကနေပြီးတော့သွေဖယ်သွားတဲ့အတွက်ဘုရားကိုဘုရားဖြစ်တယ်လို့မယုံဘူးဘုရားမြတ်စွာဘုရားနောက်တစ်ချိန်ပြောတယ်မဟုတ်ဘူးငါတကယ်ဖြစ်တယ်ငါဘုရားဖြစ်တယ်မင်းတို့တရားဟောမယ်လို့ပြောတယ်နှစ်ချိန်မြောက်လဲညှင်းတယ်သုံးချိန်မြောက်ကျတော့ညှင်းတဲ့ခါကျတော့ဘုရားကသူတို့ပြောတာမင်းတို့ငါနာကို6နှစ်လောက်စောင့်နေတာတဲ့ သင်တို့ပေါ့လေသူတဲ့အသက်ကြီးတော့မင်းတို့တော့သုံးမှာမဟုတ်အဲ့ဒီ6နှစ်အတွင်းမှာငါဖျားဖြစ်တယ်လို့ဘယ်ခါပြောဘူးလဲလို့ပြောတာဟာမပြောဘူးအဲ့ကြတော့မှပထမအကြီးဆုံးဖြစ်တဲ့အင်ညာတိနောက်တော့အင်ညာတိကုဏညာဖြစ်တာပေါ့ကုဏညာဘုံနာကအမျိုးလုံးပြုတ်သွားတာဟာဒီအမျိုးကယထာဝါဒီတထာကာရီမဟုတ်တာလေသိပ္ပံဟာလို့ရှင်လို့လိန်နာတော့မလို့ဘူးမဟုတ်တာမပြောဘူးအဲ့တော့အမပြောဘူးပါဘူး အဲ့လိုလည်းပြောတယ်တကယ်လို့အဲ့ဒီတော့ငါဖျားဖြစ်ပြီလို့ပြောရင်တို့တမ်းပြီလို့ရှိကုန်မှာဟောဒါတော့ပြင်ပြင်မှာအကျိုးစားဆိုင်အငင်းဆဲနိုင်ဆုံးဆိုင်ရင်ကချိုးပြီးသွားပြီချိုးပြီးတော့အကုန်လုံးလည်းလက်မြောက်သွားရောသူကဒါလို့ဆိုရင်ငါဖျားဖြစ်ကွာလို့ထပြောရင်တို့ကြည်ကြည်ချင်းကြည်ရောလိမ့်မယ်ဒါမှမဟုတ်ခုတော့မကြည်ညိုဘူးအဲ့မှာမပြောပါဘူးတဲ့အေးတဲ့မရလို့မပြောဘူးခုငါပြောပြီတဲ့ အဲ့မှာကိုနေညာကနေရာပြင်းတိုင်းပြီးတော့အာဟုတ်တယ်ဆိုတော့နောက်တစ်ခါလူကတော့ကိုနေညာကြည့်နေမှာပေါ့သူတပည့်တွေပဲနော်ဟုတ်တယ်တိတ္တတာဂေါရမဟာမဟုတ်ရင်ဘာမှမပြောဘူးအဲ့ကြမှာတရားကိုတော်တော်လေးအငင်းကုန်လောက်ပြီးတော့မှစီယုံပြီးတော့မှဒီတရားကိုဟောတာပါအဲ့ဒါစစချင်းကဘာဟောလဲဆိုတော့အစွန်းတရားနှစ်ပါးကိုအစွန်းတရားနှစ်ပါးကိုတော့မှသူတို့လောလောဆယ်သပိတ်မောက်ခံရတဲ့ အတ္တကိလမထအသွင်ကအနိကဆုံးဖြစ်ဖြစ်ဒါပေမဲ့အဲ့ဒါကြီးကလကားပဲကွာလို့စပြီးတော့မပြောဘူးဘယ်ကပြောတော့ကာမတုခံလိကရထဲရွာထဲမှာစိပါဥစ္စာတွေပြည့်စုံပြီးအာယု၅ပါးကာမဂုဏ်တရားတွေပြည့်ပြည့်စုံစုံရှာဖွေခံစားနေနိုင်ရင်ပိုင်ဆိုင်ရင်ချမ်းသာပဲဆိုတာကြီးကလည်းအစွန်းရောက်တယ်ကွာရှင်ကရင်ရုံညံ့နေအဲ့လိုပြောတော့အဲ့ဒါဆိုရင်တော့ခုနပိဿဝေကိငါတို့ကလက်ခံတယ်သူတို့လည်းအဲ့လိုပဲထင်လို့ ရရွာကိုစွန့်ပြီးတော့လာတာဆိုတော့အဲဒါတော့ဟုတ်တယ်သူတို့ဖြစ်တာနော်ခုတော့မှခန္ဓာကိုယ်ကိုညှင်းဆဲတာလဲဘာဖြစ်လို့အစွန့်ရောက်တယ်အဲဟာဒါတော့မဟုတ်ဘူးလို့ပြောလို့မရဘူးဘာဖြစ်လို့ဆိုတော့သူတို့တိတ္တထလာမှာအစွန့်ရောက်အောင်မကြည့်ဘူးပဲနဲ့နော်သူတို့လည်းကြည့်နိုင်တဲ့ပုဂ္ဂိုလ်ကအဲ့ဒါမှလည်းပဲအနရိယောအဲ့ဒါလည်းမြင့်မြတ်တဲ့လမ်းစဉ်မဟုတ်ဘူးအနတ္တတန်ဟိတော့ငါတို့မျှော်မှန်းတဲ့အတိုင်း တကယ်ကောင်းကျိုးလည်းမရှိဘူးလို့ပြောတဲ့ခါကျတော့သူတို့လည်းမငင်းနိုင်ဘူးအဲကြောင့်ပြောတာမနေ့ကဒါဝတ်လိုက်တာမဟုတ်ဘူးဒီဖျားဖြစ်မဲ့ကြရင်လောကထဲမှာဘယ်ရှိန်ပန်းမစို့ဘယ်ဖျားပို့မင်းအစွန်တရားနှစ်ခုဟာရှိကိုရှိတယ်အစွန်တရားလိုက်နေတဲ့လူတွေလည်းရှိကိုရှိတယ်အဲ့ဒီနှစ်ခုကို ချိုးကိုချိုးရမှာအဲ့ဒီနှစ်ခုကိုဖယ်ကိုဖယ်ပြမှာဆိုရင်မဖယ်ခင်ကိုကအရင် ပိုင်ခဲ့ဘူးရမယ်လုတ်ခဲ့ဘူးရမယ်ကမဒုက္ခလူကနဲ့ပတ်သက်လို့လည်းနမ3ဆောင်နဲ့ကွာမောင်းမပေါင်း၄တောင်း၄တောင်းမရှိတောင်းတော်တော်လေးတော့များပုံရပါတယ်နော်အဲ့ဒါသေတ္တာခံစားဖို့ပြီဆိုတော့အလကားပဲကွာလို့ပြောတာသူပြောအားရှိသွားပြီမဟုတ်ဘူးလူပြိုကြီးမနေ့ကပြောလို့ပဲတရားမှမစွန်မနဲ့လူပြိုကြီးဖြစ်နေတော့သွားပြီးတော့ဖျားဖြစ်လေဟာကိုဟာကိုမစွန်မစွန်အေးသေးသေးနေသားမှပြောမှတိတ်ကြတယ်ဟိုတုန်းကလူတွေလည်းကျတော့ဒီခေတ်ကလူတွေလည်းဘာမှမတူဘူး အပြစ်ပြောဖို့ကအရင်ကြည့်မှာပဲပြောစရာရှာမတွေ့မှအကောင်ပြောရတော့မှာကိုလည်းပဲပစ္စာဝကိငါဟုတော့လေဘုရားကိုအပြစ်ပြောပါတယ်အဲညှင်းဆန်ပါတယ်နောက်တော့ညှင်းဆန်လို့မရတော့လက်ခံလိုက်ပါတယ်နော်အဲ့တော့ဘာလို့လဲဆိုရင်မလိမ်ဘူးဒါဖះရဲ့တခွန်းလေးသောအနိုင်ပိုင်းကြီးပဲငါဘယ်တော့မှပြောဘူးလေလို့ပြောတာအဲ့ဒါကိုဒီအိန္ဒိယဆိုင်ဆရာတယောက်ကတော့မှတ်တမ်းတယ်အဲ့ဒီအချိန်မှာတဲ့ ဘုရားဘက်ကနေပြီးတော့စဉ်းစားတဲ့ပုံစံလေးဟုတ်တယ်တဲ့လောကကြီးဟာငါကပိလဝုနန်းတော်တဲ့နေစဉ်ကလေငါကသူတို့ကိုဘာမှမပေးခဲ့ပေမဲ့သူတို့လူတွေအများစုဟာငါရှိဘွားအောင်မှာရှစ်ပြားပြားမြောက်ပဲခါစားနေကြတယ်ဘာလို့လဲဆိုတော့ငါအာနာလွန်ခဲ့တာဟုတ်တယ်နော်ဥရဝရတော်ရောက်တော့လေဒီပိဿဝိုင်ကငါတို့ဟာတဲ့ ငါစီကဘာမှမရပဲမယ်ငါ့ကိုအလုတ်ကျွေးပြုတ်ပြီးတော့ရိုသေကန်းစားပြောပြောမောက်ပဲတဲ့ဘာလို့လဲဆိုတော့ငါအဲ့ဒီမှာအကျင့်လွန်တာလောကကြီးထဲမှာတခုခုလွန်မှလူတွေကအထင်ကြီးတယ်ကျွန်းွန်တယ်တဲ့အမှန်တိုင်းဆိုရင်အခုငါအမှန်တိုင်းလမ်းမှန်ကိုတွေ့ပြီးတော့ဖျားဖြစ်ပြီဆိုတဲ့ခါကျတော့လူတွေဘယ်သူမှမယုံကြည်ကြတော့ဘူးလူတွေအကုန်လုံးကအစွန်းရောက်ကိုယ်ကြကြတယ်လို့အဲ့ဒီလိုပြောပါတယ် ဒါအဲ့တုန်းကမဟုတ်ဘူးအခုဗမာပြည်မှာလည်းပဲအဲ့တိုင်းပဲဥစ္စရယောဒနာပရိယစာတင်နေတယ်ကြောင်းတိုက်တွေတန်ခါတွေလေသူသိစိတ်ဝင်စားဘူးရပရိပတ်ရစ်တာကြီးလေယောလောက်စာဒီလောက်စာဟုတ်ပါဘူးယောယောဟောနေစိတ်ဝင်စားဘူးဘယ်ဘက်ကတော့ဘယ်လိုလဲဆိုပြီးတော့ဆိုရင်သူတို့ကိုယ်ကကမိကောက်ပဲထောင်ပြနေတာအတော်လေးစားတာပဲเนาะအခုဆိုရင် Facebook ထဲတွေ့တယ်ပေါ်ရှာကြတယ်ကြီးပဲ ဒါပေမဲ့အစွန်းရောက်တဲ့အတွက်လူတွေကအတော်ကြီးကိုကြင်ညိုကြတယ်ကိုယ်တော်ပဲပင်စားဝဲကငါတို့ပါအစွန်းရောက်စင်ကကြင်ညိုတယ်အခုအမှန်ရောက်တော့မကြင်ညိုဘူးနောက်ဆုံးဘုရားကငါမဖြစ်လို့မဖြစ်ဘူးပြောတယ်အခုဖြစ်လို့ဖြစ်ပြီပြောတယ်ဆိုမှပင်စားဝဲကီတို့နတ်ထောင်တယ်နတ်ထောင်တဲ့အခါပထမဆုံးကဘာလို့အစွန်းတရားနှစ်ပါးအဲ့ဒီတရားတွေကိုအစွန်းရောက်တယ်လို့ပြောတာ ပထမဆုံးကအာယုံ၅ပါးကာမဂုဏ်တရားတွေကိုဒုက္ခံလိကဒါသာလင်ချမ်းသာအစစ်ပဲလို့ဆိုတဲ့တဏှာအစွန်းရောက်တဲ့စိတ်နဲ့ခံစားတာဟုတ်လားဒါပေမဲ့အာယုံ၅ပါးကိုခံစားလို့မဟုတ်ဘူးအာယုံ၅ပါးပြည့်စုံရင်ဘာမဆိုပြည့်စုံပြီအခုဦးဇင်းတို့ဗမာစကားထဲမှာလောကတွေကလူတွေ ဟိုပစ္စည်းဥစ္စာတွေပြည့်စုံနေပြီးတော့ဘာမှဆိုစိန်ခါနိုင်မှုဆိုရင်ဒီကောင်ကတော့လောကနိဗ္ဗာန်မှာပဲกว่าလို့ပြောကြသလိုအဲ့ဒါကိုပဲနိဗ္ဗာန်လို့ထင်ပြီးတော့ခံစားနေရင်အစွန်းရောက်တာနော်ပြီးအနာကိလမတာဆိုတာလည်းပဲဒီပင်မခံပြီးတော့ခုယောဂီတွေတရားအထုတ်သလို ထိုင်းနေလို့ခါကိုမမထားတင်ဝင်ကိုထိုင်းလို့အဲ့လိုထိုင်တာကိုပြောတာမဟုတ်ဘူးနော်ဒီအတ္တလို့အရှိတင်ပြီးတော့ဒီခန္ဓာကိုယ်ကြီးကိုညှင်းဆဲဖို့ ပင်မန်းတောင်ဆိုပြီးတော့သူ့ရဲ့အထောက်ပံ့နေအကုန်လုံးကိုဖြတ်တောက်ပစ်လို့သူ့ကိုဘာလို့ခေါ်တော့အစွန်းရောက်တယ်လို့ခေါ်တာအဲ့ဒါလေးကိုဒီတိုင်းမသိရင်အစွန်းရောက်ခြင်းနဲ့အလဲကျခြင်းကိုသူတို့ရှင်ဟန်နေဆင်ခြင်တဲ့ပိဏဘာဒပစ္စဝကနာဆိုရင်အဲ့ဒါနားလည်တယ်ဗျဓမ္မကြီးတော့ရမလားမသိဘူးမရရင်ဒကာကြီးတွေကိုအတင်ခိုင်းကြပါတော့ပိဏဘာဒဆွမ်းစားကနေမှရဟန်းတွေကိုဆင်ခြင်တာပါလို့ဣတိစာဘွယ်အမေမေကို မြူးရယ်မှန်ကြွလှပရေစင်းပြဖြိုးခြင်းကအဲ့ဒီအပိုင်းတွေမြူးရယ်မြန်ပြဆိုတာပျော်ပါဖို့လို့ပြောတာကာမဂုဏ်နဲ့ခံစားပြီးတော့ပျော်ပါဖို့လို့ပြီးတော့ကာမဂုဏ်နဲ့ခံစားပျော်ပါဖို့ဆိုရင်ရုပ်ရည်ကလည်းတိတ်ချလို့မဖြစ်ဘူးလေအဲ့တော့လှပရေစင်းအဲမျက်နာတွေကလှပါတယ်ပိတ်ချကြည့်ဆိုလည်းမဖြစ်တော့ပြည့်ဖြိုးခြင်းကအဲ့လိုရည်ရချက်ဆိုရင်ဒါကာမတုခံဒိကအစုံ ဖြစ်တယ် နော်မြူရမှန်ကြွလှပရစဉ်ပြဖြိုးခြင်းဟာကမ္မဒုက္ခတွေကဖြစ်ရင်ဘာလို့အောင်နော်ဘုရားကရှောင်ပါဆိုလို့မသုံးပါဘူးလို့ပြောတာအဲ့လိုရည်ခြင်းနဲ့ဆိုမသုံးဘူးဘာလို့တော့အဲ့ဒီလိုရည်ချက်ထားရင်ဒါဘာဖြစ်တော့ကမ္မဒုက္ခတွေကဖြစ်တယ်အဲ့တော့ဒီဆွမ်းအစရှိတဲ့အာယု၅ပါးတွေကိုမသုံးတာမဟုတ်ဘူးမြူရမှန်ကြွလှပရစဉ်ပြုတ်ဖြူးခြင်းငါဆိုတဲ့ရည်ရွယ်ချက်မျိုးနဲ့တော့မသုံးဘူးဘယ်လိုသုံးလို့ဆိုရင် လေးပြတ်တ်ဆောင်ဤကိုကောင်းသည်ရှီအောင်တီလျက်သက်မြတ်တမ်းမမောပညာဘုရားသာနာကျင့်တဲ့ဖျာကိုကျင့်ပါနိုင်စီအဲပထမဆုံးကဟုတ်တယ်ဓမ္မကြီးတွေရတာတော်တယ်နော်လေးပြတ်တ်ဆောင်ဤကိုကောင်းသည်ရှီအောင်တီလျက်အသက်မြတ်တမ်းမမောပညာအဲ့ဒါကအစားစားသူတိုင်းကထားမယ်ရွေချက်ကအသက်ရှိဖို့ပဲ။ နော်အသက်ရှိပြီးရင်ဘာတော့မောဘောညာဘုရားသာသနာကျင့်တဲ့ဖြာကိုကျင့်ပါနိုင်စီဒီမှာဘုန်းကြီးတွေအတွက်ဆိုရင်တော့ဘုရားသာသနာကျင့်ဖို့လူလဲလူရောလွတ်တာဝန်နေသာသမီနဲ့မိဘအပြန်လန်တာဝန်နေရှိမယ်ဆရာနဲ့တပည့်တာဝန်နေရှိမယ်လူနဲ့ပတ်ဝန်းကျင်တာဝန်နေရှိမယ်နိုင်ငံနဲ့နိုင်ငံသားတာဝန်နေရှိမယ်အဲ့လိုလူနဲ့တောင် ကြာရောက်လာတဲ့တာဝန်တွေကို လူနဲ့တူတူထမ်းဆောင်နိုင်ဖို့အထိက မစ္စမပရိပဒကြားတယ်နော်ဝေနာဟောင်းတစ်မဖြစ်စေရတဲ့ဝေနာဟောင်းဆိုတာကျွန်တော်ယောဂါတွေပြောတာမဟုတ်ဘူးစားနေဝေနာအဟောင်းပဲစားပလိုက်လို့တအားစားရင်လည်းပြည့်ပြီးတော့ငိုက်သွားမှာပဲနော်ငတ်တော်မှာပဲဆိုရင်ရှေ့ကငတ်တဲ့လူတွေကတို့ပြောနေတယ်အောင်မင်းတော့မဟုတ်ဘူးစားတဲ့ပါတာတော့ပြည့်လွန်းသွားရင်အစ်စ်တိုးလာမယ်အဲ့တော့ဝေနာဟောင်းတည်းဆိုတာစားနေတဲ့ဝေနာဟောင်းလည်းပျောက်စီရမယ် အသစ်ဖြစ်သောပြည့်အင်လွန်ခြင်းအစာမကြည်ခြင်းဆိုတဲ့ဝေဒနာတွေလည်းမဖြစ်အောင်မျက်မျက်တတ်တာသုံးဆောင်ပါယာပိုက်ညက်လေတဲ့ယာပိုက်ဆိုတာဣရိယာပထအဲ့တော့ပိုက်ကိုဆိုရင်ပါစောက်လုံးကြီးနဲ့တချောင်းနဲ့ထပ်စိန်သူတတ်ထားလိမ့်မယ်ကာယိတရင်မမှန်ယာပထကလာတာယာပိုက်ယာပိုက်ဆိုတာဣရိယာပထမှာဣရိကိုလည်းဖြုတ်ထားတဲ့လင်္ကာနေရာမလို့ယာပထကိုယာပိုက်လို့ပြောတာ ဣရိယာပုတ်ဆိုတာသိပါတယ်လျောင်းထိုင်ရသွားအဲ့လိုပေါ်ပေါ်တာပါရနိုင်သွားနိုင်ထိုင်နိုင်ဒီခန္ဓာကိုယ်ကိုပေါ်ပေါ်ပါပါအသုံးချလို့ရအောင်လို့ပြောတာပါရာပိုက်မြတ်လေဆိုတာပါတော့ခန္ဓာကိုယ်ကလျောင်းဖို့လိုအပ်ရင်လျောင်းနိုင်မယ်ထိုင်ဖို့လိုအပ်ရင်ထိုင်မယ်ရပ်ဖို့လိုအပ်ရင်ရပ်မယ်သွားဖို့လိုအပ်ရင်သွားမယ်အဲ့ဒီ၄ပါးဣရိယာပုတ်၄မျိုးလုံးကိုတတ်တတ်လှလှပေါ်ပေါ်ပါပါအသုံးချနိုင်ဖို့အတွက် ဒီစားအစားကိုစားပါတယ်ဆိုရင်တော့အဲ့ဒါဘာလဲဆိုရင်မစ္စည်းမပရိပဒါဟုတ်နေဟောဒီကာမဒုက္ခအဲ့ဒါဘာလဲဆိုရင်အတ္တကိလမတာအစွန်မရောက်ဘူးသုံးဆောင်မိဝဲဘာတတိဆိုသဖြင့်ဘာတော့အတ္တကိလမတာအစွန်ကလွတ်သွားတယ်အဲ့တော့အတ္တကိလမတာကခုနအစာတွေကိုလုံးလုံးမစားလို့အစွန်ရောက်တာအခုတော့သုံးဆောင်မိဝဲဘာတတိဆိုစားပါတယ်ဆိုသဖြင့်ဘာဖြစ်တော့အတ္တကိလမတာကလည်းလွတ်တယ် နော်ခုနလိုမှန်ကန်တဲ့ရည်ရွယ်ချက်နဲ့ဘုရားသာနာကိုကျင့်တဲ့ပြာကိုကျင့်ပါနိုင်ဖို့ဆိုပြီးတော့ရည်ရွယ်မှန်ကြလှပဖို့ဆိုတဲ့ရည်ရွယ်ချက်မှားတွေပယ်ပလိုက်လို့ကာမတုခန္တိကလည်းလွတ်တယ်ပေါ့နော်အဲ့လိုအစွန်းနှစ်ခုလွတ်စေရမယ်လို့ပြောတာပါ3မိနစ်လောက်လည်းကြံတော့လို့ရနောက်နောက်တစ်ချိန်ကြာရင်အဲ့ဒီအကြောင်းပြောမယ်နော်ဒါပါတော့ခုလည်းပြောလိုက်မယ်အဲ့ဒီဟာအစွန်းနှစ်ခု အဲ့ဒီအစွန်းနှစ်ခုကိုရှောင်ပါနော်ဣတေကောဘိကွေပါဠိစာလေးကြည့်ဣတေကောဘိကွေဥဘောအန္တိအနုပကမ္မဘိကွေယဟန်တို့ပေါ့နော်ဣတေကောဥဘောအန္တိဥဘောဆိုတာလည်းနှစ်ခုပဲအန္တဆိုတာအစွန်းမှာဣတေကဤဣတေကောဥဘောအန္တိဤအစွန်းနှစ်ပါးတို့ကိုအနုပကမ္မအနာတဝိတာနဲ့အတုတပါပဲအနုပကမ္မနာဥပကမ္မ လွတ်ကင်းအောင်ရှောင်ရှားနိုင်၍ပေါ့ရှေးဆရာတော်ကြီးတော့မနိမစမချင်းကပ်ပဲကင်းပြရှောင်ရှားပဲပြထား၍လို့အနေပေးလေးရှိပါတယ်ရှင်းတဲ့ဒီထားပါတော့သူအဲ့ဒါတွေကိုလွတ်အောင်ရှောင်၍ဣတိကပိကုဥပအန္တိအနုပကမ္မမစ္စိမာပฏิပဒါတထာဂတိနာအဘိတံဗုဒ္ဓမစ္စိမာပฏิပဒါဆိုတာတော့ဗုဒ္ဓဘာသာရင်းတို့ကျိုးနေမစ္စိမာပฏิပဒါအကျင့်ကိုတထာဂတိနာ တထာကတဆိုတဲ့ပုဂ္ဂိုလ်ကတထာထို့အတူလို့သိပဲရပါတယ်ဒီမှာတော့တထာရှေးဖျားတို့အတူဂဒေနရောက်လာခဲ့သောပုဂ္ဂိုလ်သည်လို့ပြောတယ်ဖျားအဲ့ဒီကိုယ့်ကိုဒီနေရာမှာမယာငါသည်လို့မသုံးဘူး first person ကိုမသုံးဘူးဘာလို့သူကအနတ္တအကြောင်းပြောမှာအဲ့တော့ဒီသူတို့ကပရမတ္ထအပြင်တကယ်ရှိရဆိုရင်ငါဆိုတဲ့အတ္တနဲ့ဒီ ကိုယ့်ကိုယ်စကားပြောလို့သုံးတဲ့နန်စားငါဒါရောသွားနိုင်တဲ့အတွက်ဒီ first person ကိုမသုံးဘူး third person နဲ့ပဲတထာဂတိနာလို့ဒီလိုပြောတယ်တနည်းအားဖြင့်တထာဂတိနာဆိုတာတထာထိုရှေးဖျားတို့ညီတူဂတိနာရောက်လာတဲ့ပုဂ္ဂိုလ်ဒီတပ်ပင်ကြီးဖြစ်ကိုဘုရားကငါဘုရားဖြစ်ကို ရောက်ပြီဆိုတဲ့နေရာမှာဘုရားတို့ရဲ့ဂါရဝနိဝါဒတရားပါပဲ ဘယ်လိုရောက်ခါလဲဆိုတော့ငါသာရောက်တာမဟုတ်ဘူးရှေးဖျားတို့နီးတူရောက်တာဆိုရဲသူ့ရှိရနောင်တော့နောင်တော်ဖျားတွေကိုယူသေးသော အားဖြင့်လည်းပဲဒီနေဒီနေရာမှာဘယ်လိုသုံးလဲတထာကတိနာတို့နောင်တော့နောင်တော်ရှေးဖျားတို့နီးတူပါရမီတွေကိုဖြည့်တာလဲရှေးဖျားတို့နီးတူကျင့်ကြည့်ပြီးတော့လာခဲ့တာလဲရှေးဖျားတို့နီးတူမစ္စမပရိပရာကိုတွေ့ရှိတာလဲရှေးဖျားတို့နီးတူပဲတွေ့ရှိတာသူဖော်ထုတ်ထားတာမဟုတ်ဘူးတီထွင်ထားတာလဲမဟုတ်ဘူး ရှင်းနီးဟောင်းကိုသူတွေ့ပြီးတော့လာတဲ့ပုဂ္ဂိုလ်မလို့သူ့ကိုသူပါပြောတထာဂတိနငါဖျားသည်အဘိဓမ္မဗုဒ္ဓတွေ့ထားပါတယ်အဲအဲ့ဒီဟာလေးကိုဒကာကြီးတွေဒကာကြီးတွေရောဘုရားတို့ဒေဒေအနိကတင်နာမှာလေဒီတမဆက်ကြာက9ရက်လောက်ဆွေးနွေးတာအဲ့ဒါတွေကတော်တော်အရေးကြီးတယ်ဗျဒီအဘိမာတရားကိုဖြစ်ဖြစ်အဖွဲ့အစည်းတစ်ခုကိုခေါင်းဆောင်သူပဲဖြစ်ဖြစ်ဒါမှမဟုတ်လူနဲ့လူချင်းပဲဖြစ်ဖြစ်ဝေဖန်ခြင်းဝေဖန်သူရဲ့တာဝန်က အဟောင်းကိုမကောင်းကြောင်းအခိုင်အမာပြောပြောပြောနိုင်ရမယ်အဲအဲ့ဒီအဟောင်းရဲ့မကောင်းကြောင်းကိုပြောမဲ့ကြံတဲ့ပုဂ္ဂိုလ်ကအဲ့ဒီနေရာမှာအစားထိုးဖို့အကောင်အသင့်ရှိရမယ်အဟောင်းကိုအစားမထိုးနိုင်ဘဲနဲ့အဟောင်းကိုအစားထိုးဖို့အကောင်မရှိဘဲနဲ့အဟောင်းကိုဝေဖန်ခွင့်မရှိဘူးဟိုတကယ်လို့ဝေဖန်ရင်လည်းရိုက်မှာပဲအဲ့တော့ပယ်လိုက်ပြီပြပယ်ပြီးရင်တော့ဘာလို့ရမလို့လို့မေးလို့ရှိရင်တော့ အဲ့ဒါတော့မသိဘူးကွာအဲ့ဒါတွေမကောင်းတာပဲငါသိတယ်ဆိုလို့ရှိရင်အဲခင်းနဲ့ဝိုင်းထုလို့ပါအဲ့မှာဖះကတွတ်တာဝန်ကြီးတယ်ဒါကောင်းဆောင်တရားအဖေမှာပြင်ရှင်တရားကွာအဲ့ဒါတွေကိုပယ်ပြီးလို့ရှိရင်ဘာလုပ်ရမှာလဲလို့မေးစရာမလိုဘူးအဲ့ဒီနေရာအစားထိုးဖို့မစ္စည်းမပရိပရာလမ်းစဉ်ကိုငါတွေ့ထားပါတယ်အဲ့လိုပြောလိုက်တာနော်အလုံးပဲအဲ့ဒါကဖះရှင်ကညီကြီးစရာတွေအများကြီးပဲဗျာနော်တခုကိုပြောရမှာဆိုလို့ရှိရင်မကောင်းပြောရမှာဆိုအဲ့ဒါကို တင်တာပါဒီဥစ္စာတငယ်ချင်းတယောက်အမေရိကန်မှာရှိပါတယ်သူเจ้าကဒီလိုပဲစရီနဲ့သူများပြတ်ထားတဲ့နေရာကအရေးကြီးလို့ဖနက်တင်တဲ့စင်ကိုယူလာပြီးတော့ဖနက်တင်တာကျောင်းလာတဲ့ပုံကိုဒုံဝါကြီးတယောက်ကသူကအများတိုင်းအဲ့လိုပြောနေကြအပြစ်ပြောကြအရှင်ဘုရားဖနက်စင်ကြီးကလည်းဟောင်းစုံနေတာပါပဲလားတဲ့ဆိုတော့ဒီကောင်ကြီးကအစ်စ်ပဲတော့လှူကူလို့တော့အဲ့လိုပြောတယ်အဲ့ဒါမလှူနိုင်မလှူနိုင်လို့ရှိရင်ပြောခွင့်ကို မရှိဘူးပြောမဲ့ကြရင်ရော့ဒီအစ်စ်ကိုသုံးဖျားရှင်ဖျားကြီးကအိုပြီးဆိုယူသွားတာအေးစေးစေးပဲအခုလည်းပဲဖျားကအဲ့တယ်ဒါဘေးမှာပညာရှင်ဖြစ်ဖြစ်ဘာဝေဖန်မဲ့ပုံကိုဖြစ်ဖြစ်ဝေဖန်သူရဲ့တာဝန်ကအဟောင်းကိုဝေဖန်မဲ့ကြရင်အကောင်းကအသင့်ရှိရအစားထိုးတာအကောင်းနဲ့အစားမထိုးနိုင်ရင်အဟောင်းကိုအကောင်းနဲ့အစားထိုးရမှာတခုခုနဲ့အစားထိုးရမှာမဟုတ်ဘူးအရင်အဟောင်းကိုဖြတ်ပြီးတော့နောက်အစ်စ်ကအရင်တော့ပဲဆိုရင် ဒါတော့အိမ်ဟောင်းခုကိုဖြတ်တယ်အဲ့ဒီတိုင်းပဲပြန်ဆောက်မယ်ဆိုရင်ဘလောက်အချိန်ကြီးကုန်လို့ဘလောက်အလုပ်တွေရှုပ်သွားမလဲဒါဆိုရင်နောက်ရက်တာပဲသူတို့မဖြစ်ဘူးဖြစ်ဘူးအိမ်ဟန်းကိုဖြတ်ပြတယ်ဆိုရင်ကနောက်ဆောက်တဲ့အိမ်ဟာပိုကောင်းကိုကောင်းမှာမကောင်းရင်မဖြတ်နဲ့လေနောက်ဆောက်တဲ့အိမ်ကလည်းဒီလိုပဲဆိုမလုပ်ပါနဲ့နော်အခုလည်းပဲနောက်အစားထိုးတာကောင်းကိုကောင်းရမယ်အဲ့ဒါအဲ့ဒီကောင်းတဲ့အကြောင်းနောက်ဒုတိယတည်း၃နာရီကြာတော့အခုတော့နိုင်ဝက်တော့နားလိုက်ကြအောင်နော်